ခန်းကြီးနှင့်အငယ်1မှ9နေဘုခနေစာမင်းသည်နန်းဆန်နှစ်နှစ်တွင်အိမ်မက်ကို မြင်တော်မူ၍ထိတ်လန့်ခြင်းစိတ်ရှိသောကြောင့်ဆက်တော်မခေါ်နိုင်သည်ဖြစ်၍အိမ်မက်တော်ကို ပြန်ပြောစေခြင်းဟာမာခုပညာရှိဘေဒင်တသူပြုဆရာခလရဲဆရာတို့ကိုခေါ်ကြဟု အမိန့်တော်ရှိသည့်အတိုင်းသူတို့သည် အထံတော်သို့ရောက်လာကြသည်ရှိသော ရှင်မြင်ကငါသည်အိမ်မက်ကို မြင်ပြီထိုအိမ်မက်ကိုမသိနားမလဲသည်ဖြစ်၍စိတ်မအီမသာရှိသည်ဟုမိန်တော်မူ၏ခါလရဲပညာရှိတို့ကလည်းအရှင်မင်းကြီးအသက်တော်အစဉ်မြဲရှင်ပါစေအကျွန်ုပ်တို့အားအိမ်မက်တော်ကိုမိန်တော်မူပါအကျွန်ုပ်တို့သည်အ내ကိုဖော်ပြပါမည်ဟုရှုရိပါသာဖြင့်လျှောက်ကြ၏ရှင်မြင်ကလည်းငါအမိန်တော်ရှိပြီထိုအိမ်မက်နှင့်အ내ကိုတင်တို့မဖော်မပြလျင် တင်တို့ကိုအပိုင်းပိုင်းဆင်းမည်တင်တို့အိမ်များကိုလည်းနှုတ်ချေးပုံဖြစ်စေမည်အိမ်မက်နှင့်အနက်ကို ဖော်ပြလျင်ဆုလတပ်ပကာဂုံတရေများကိုငါပေးမည်တို့ဖြစ်၍အိမ်မက်နှင့်အနက်ကိုငါအားဖော်ပြကြဟုခါလဒဲပညာရှိတို့ကို မိန်တော်မူ၏ထိုသူတို့ကအရှင်မင်းကြီးမြင်မက်တော်မူချက်ကို အမိန့်ရှိတော်မူပါအကျွန်ုပ်တို့သည် အနက်ကို ဖော်ပြပါမည်ဟုတဖန်လျှောက်ကြပြန်လျင်ရှင်ဘုရင်ကငါအမိန်တော်ရှိပြီးသောကြောင့်တင်တို့သည်နေ့ရက်အချိန်ကာလကြာစေခြင်းဟံရွှေ့ခြင်းသည်ကိုငါအမှန်သိ၏အိမ်မက်ကိုငါအားမဖော်မပြလျင်တင်တို့သည်အကြံတစ်ခုတည်းသာရှိသည်ဖြစ်၍ကာလပြောင်းလဲသည့်တိုင်အောင်ငါရှိ၌ရှောက်เสียဖို့ကောက်ကျစ်လိန်လစ်သော စကားကို ပြင်ဆင်နှင့်ကြပြီအိမ်မက်ကို ပြန်ပြောကြ ထိုသို့ပြောလျင်အိပ်မက်အနက်ကိုဘော်ပြနိုင်သည်ကိုငါသိမည်ဟု ပြန်၍မိန့်တော်မူ၏။ခါလဒဲဆရာတို့ကလည်း၊အရှင်မင်းကြီး၏အမှုအရာကို ဖြေနိုင်မည်သူမြေကြီးပေါ်မှာတယောက်မျှမရှိပါ။အဘယ်မည်သော ရှင်ဘုရင်သည်ဘုန်းတန်ခိုးကြီးသော်လည်း၊မာဂုပညာရှိ၊ဗေဒင်တတ်၊ခါလဒဲဆရာတို့ကိုဤသို့ မေးမြန်းလေမရှိပါ အရှင်မင်းကြီးမေးမြန်းတော်မူသောအရာသည်ခက်ခဲသောအရာဖြစ်ပါ၏လူပဂတိနှင့်မဆက်ဆံသောဖျားမှတပါအဘယ်သူမျှအရှင်မင်းကြီး ရှိတော်၌မထုတ်မဖော်နိုင်ပါဟုတပံပြန်ကြားလျှောက်ထားကြ၏ထိုစကားကိုကြားတော်မူလျင် ပြင်းစွာ အမျက်တော်ထွက်၍ဘာဘူးလိုမျိုး၌ရှိသမျှသောပညာရှိတို့ကိုပယ်ရှင်းစေဟု အမိန်တော်ရှိ၏ထိုအမိန်တော်ဆင့်၍ဒံယေလနှင့်သူ၏အပေါင်းဖော်တို့ကိုတတ်ချင်းငါရှာကြတော်ဒံယေလကရှင်မြင်းဤအမိန်တော်သည်အပေကြောင့်ဤမြလောက်လျင်မြန်သည်ဟုဘာဘူးလုံပညာရှိတို့ကိုပယ်ရှင်းခြင်းငှာထွက်သွားသော ကိုရန်တော်မူအာရုတ်ကိုတတိပညာနှင့် မေးမြန်း၍အာရုတ်သည် ထိုအကြောင်းကို ကြားပြောလျင်ဒံယေလသည်နန်းတော်သို့ဝင် အိမ်မက်တော်ကိုဖြေရသောနေ့ရက်အချိန်ကိုပေးတော်မူမည်အကြောင်းအသနားတော်ခံပြီးမှမိမိအိမ်သို့ပြန်သွား၍ထိုအကြောင်းကိုမိမိအပေါင်းအဘော်ဟာနနိ၊မိရှေလ၊အာဇရိတို့အားကြားပြော၍၊ငါတို့သည်အခြားသောဗာဗုလုန်ပညာရှိတို့နှင့်အတူမသေမပျောက်စေခြင်းငှါ၊ဤနက်နဲသောအရာ၌ကရုဏာကျေးဇူးတော်ကိုခံရမည်အကြောင်း၊ကောင်းကင်ဘုံရှင်ဘုရားသခင်ကိုဆုတောင်းကြကုန်အံ့ဟု ပြောဆို၏အငယ်19မှ24ညအခါဗျာဒိတ်တော်အားဖြင့်ထိုနှင်းနေသော အရာကိုဒံယေလအားဘုရားသခင်ပေါ်ပြတော်မူ၏ထိုအခါဒံယေလသည် ကောင်းကင်ဘုံရှင်ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းလျက်ဘုရားသခင်၏နာမတော်သည်ထာဝရမင်္ဂလာ ရှိပါစေတည်းပညာနှင့်၎င်းအစွမ်းတတ္တိနှင့်၎င်းပြည့်စုံတော်မူ၏ ကာလအချိန်ဥဒုများကိုပြောင်းလဲစေတော်မူ၏ရှင်မြင်းတို့ကိုလည်းနှိတ်ချချီးမြှောက်တော်မူ၏ပညာရှိတို့အားပညာကိုပေးတော်မူ၏ဉာဏ်ရှိသောသူတို့သည်ကျေးဇူးတော်အားဖြင့်သာထိုးတွင်၍နားလေတတ်ကြ၏နည်းနည်းခက်ခဲသောအရာတို့ကိုထင်ရှားစွာပြတော်မူ၏မှောင်မိုက်၌ရှိသည်များတို့ကိုသိမြင်၍အလင်းဤတရားဖြစ်တော်မူ၏ အကျွန်ုပ်ဘိုးဘေးတို့၏ဘုရားသခင်၊အကျွန်ုပ်အားပညာအစွမ်းသတ္တိကို ပေးသနား၍၊အကျွန်ုပ်တို့ဆုတောင်းသည်အတိုင်း၊ရှင်ဘုရင်၏အိပ်မက်ကို ဖွင့်ပြတော်မူသောကျေးဇူးတော်ကိုချီးမွမ်းထောမနာ ပြုပါ၏ဟုဒံယေလမြွက်ဆိုပြီးမှ၊ဗာဗုလုန်ပညာရှိတို့ကိုပယ်ရှင်းစေခြင်းငှါရှင်ဘုရင်ခန့်ထားတော်မူသောအာရုတ်ထံသို့သွား၍၊ဗာဗုလုန်ပညာရှိတို့ကို မလုပ်ကြံပါနှင့် အကျွန်ုပ်ကိုအထံတော်သို့ခေါ်သွင်းပါ။အကျွန်ုပ်သည်အိပ်မက်တော်နှင့်အနက်ကိုဘော်ပြ၍လျှောက်ပါမည်ဟုဆို၏။25ထိုအခါအာရုတ်သည်ဒံယေလကို အလျင်တဆောအထံတော်သို့ခေါ်သွင်းပြီးလျှင်၊အိပ်မက်တော်နှင့်အနက်ကိုအရှင်မင်းကြီးအား ဖော်ပြနိုင်သောသူတယောက်ကိုယုဒအမျိုးလက်ရလူတို့တွင် အကျွန်ုပ်တွေ့ပါပြီဟုလျှောက်လေ၏။ရှင်ဘုရင်ကလည်း၊ငါမြင်မက်သောအိပ်မက်ကို ပြန်ပြော၍အနက်ကိုဘော်ပြနိုင်သလောဟုဗေလတရှာဇာအမည်ရှိသောဒံယေလကိုမေးတော်မူလျှင်၊ဒံယေလက၊အရှင်မင်းကြီးမေးမြန်းတော်မူသော အရာကိုပညာရှိ၊ဗေဒင်တတ်၊မာဂုဆရာ၊အနာဂတ္တိဆရာတို့သည် အရှင်မင်းကြီးအား ပေါ်ပြခြင်းဟာမတတ်နိုင်ကြပါနည်းနည်းသောအရာတို့ကိုဖွင့်ပြ၍နောင်ကာလ၌ဖြစ်လက်တန်သောအရာတို့ကိုနေဘုခနေဆာမင်းကြီးအားကြားပြောတော်မူသောဘုရားသခင်တဆူသည်ကောင်းကင်ဘုံမှရှိတော်မူ၏အရှင်မင်းကြီးနောင်၌ဖြစ်လက်တန်သောအရာတို့ကိုကိုရိုသည်စက်တော်ခေါ်၍မျော်လင့်တော်မူ၏နည်းနည်းသောအရာကိုဖွင့်ပြတော်မူသောဘုရားသည်နောင်ကာလ၌ ဖြစ်လက်တန်သောအရာတို့ကိုကိုရောအားပြတော်မူ၏ဤနည်းနည်းသောအရာကိုကားအခြားသောတရဝအပေါင်းတို့ထက်အကျွန်ုပ်သာ၍ပညာရှိသောကြောင့်အကျွန်ုပ်အားဘုရားသခင်ဖွင့်ပြတော်မူသည်မဟုတ်ပါကိုယ်တော်သည်စိတ်နှလုံးတော်၏အထင်ကိုနားလည်မိအကြောင်းထိုအ내ကိုအကျွန်ုပ်ပြန်ကြားလျှောက်ထားစိတ်တော်ငါသာဘုရားသခင်ဖွင့်ပြတော်မူ၏ အငယ်31မှ35အရှင်မင်းကြီးဇက်တော်ခေါ်၍မြင်မဲ့တော်မူသောယူပါယုံဟုမူကားကိုရိုသည်ကြည့်ရှု၍ရုတ်တုကြီးကို မြင်တော်မူ၏ထူးမြတ်သောအယောင်အဝါနှင့်ပြည့်စုံ၍ကြီးမြင့်သော ထိုရုတ်တုသည်ကြောက်မဲ့ဖွယ်သော ပုံသဏ္ဍာန်ကိုဆောင်လျက်ကိုရိုရှိ၌တည်ရှိ၏သူ၏ဥကောင်းသည် ရွှေစင်ဖြစ်၏ရင်ပတ်နှင့်လက်နှစ်ဖက်သည်ငွေဖြစ်၏ဝမ်းနှင့် ပေါင်နှစ်ဖက်သည်ကြေးဝါဖြစ်၏ခြေစလုံးနှစ်ဖက်သည်သံဖြစ်၏ခြေဘွားနှင့်ဖမိုးသည်တန်တပိုင်းတရွတ်တပိုင်းဖြစ်၏ကိုရောသည်ကြိရှုတော်မူစဉ်လက်ဖြင့်မထုမလုတ်ဘဲအလိုလိုဖြစ်သောကြောက်တလုံးသည်တန်နှင့်တရွတ်ဖြစ်သောရုတ်တု၏ခြေကိုထိခိုက်၍ချိုးဖဲ့သည်ရှိသောတန်တရွတ်ကြေးဝါငွေရွှေတို့သည်ကျိုးပဲ့ကြေမွလျက်နွေကာလ၌ ကောက်နယ်တလင်းအမှုန့်ကဲ့သို့ဖြစ်သည်ဖြင့်လေတိုက်လွင့်၍သူတို့နေရာမရှိပျောက်လေ၏ရုတ်တုကိုထိခိုက်သောကြောက်မူကားတိုးပွားသည်ဖြင့်တောင်ကြီးဖြစ်၍မြေကြီးတစ်ပြင်လုံးကိုဖုံးလွှမ်းသည်ဟုမြင်မဲ့တော်မူ၏အငယ်36မှ40ယခုတွင်အိမ်မက်တော်၏အ내ကိုဖော်ပြ၍နားတော်လျှောက်ပါမည်အရှင်မင်းကြီး ကိုယ်တော်သည်ဘုရင်တို့၏ဘုရင် ဖြစ်တော်မူ၏။ကောင်းကင်ဘုံရှင်ဘုရားသခင်သည်နိုင်ငံနှင့်တကွတကူအာနုဘောအစွမ်းတတ္တိဘုံတရီကို ကိုရောအားပေးတော်မူပြီလူနေရာရှိသမျှတို့နှင့်မြေကြီးသားတရိษံမိုးကောင်းကင်ငှက်များတို့ကိုကိုရောလက်၌အပ်ပေး၍ကိုရောသည်အလုံးစုံတို့ကိုအုပ်ဆိုးရသောအခွင့်ရှိတော်မူ၏ကိုရောသည် ရုတ်ထု၏ရွှေဥကောင်း ဖြစ်တော်မူ၏။ကိုရောနောက်၌ကိုရောဤနိုင်ငံလောက်မမြတ်သော နိုင်ငံတစ်ခုသည်တည်ထောင်လိမ့်မည်။ထို့နောက်မြေကြီးပင်လုံးကိုအုပ်ဆိုးသောခြေဝါနိုင်ငံတည်ဟုသောတတိယနိုင်ငံတည်ထောင်လိမ့်မည်။ဇုထနိုင်ငံသည်တန်ကဲ့သို့ခိုင်မာသော နိုင်ငံဖြစ်လိမ့်မည်။တန်သည် အခြားသော အရာရှိသမျှတို့ကို ချိုးဖဲ့၍နိုင်တဲ့ကဲ့သို့ဇုထနိုင်ငံသည် ချိုးဖဲ့နှိပ်စက်ခြင်းကို ပြုလိမ့်မည် အငယ်51မှ55ရုတ်တူ၏ခြေနှင့်ခြေချောင်းတို့သည်တရွတ်တပိုင်းတန်တပိုင်းရှိသည်ကိုမြင်တော်မူသည့်အတိုင်းအချင်းချင်းကွဲပြားသောနိုင်ငံဖြစ်လိမ့်မည်သို့တော်လည်းဖုတ်သောတရွတ်နှင့်တန်ရောနှောသည်ကိုမြင်တော်မူသည်ဖြစ်၍တန်သည်ခိုင်မာခြင်းတတ္တိရှိလိမ့်မည်ခြေချောင်းတို့သည်တန်တပိုင်းတရွတ်တပိုင်းဖြစ်သည်နှင့်ညီထိုနိုင်ငံသည်ခိုင်မာခြင်းနှင့်၎င်း ကျိုးပဲ့ခြင်းနှင့်၎င်းဆက်ဆံလိမ့်မည်ဖုတ်သောတရွတ်နှင့်တန်ရောနှောသည်ကို မြင်တော်မူသည်နှင့်လျော်စွာ နိုင်ငံသားတို့သည်အခြားသော လူမျိုးသားတို့နှင့်ပေါင်းဖော်ကြလိမ့်မည်သို့တော်လည်းတရွတ်နှင့်တန်မရောနှောနိုင်တဲ့ကဲ့သို့ သူတို့သည်အချင်းချင်းပေါင်းဖော်၍မသိနိုင်ကြလက်နှင့်မထုမလုပ်ဘဲကြောက်တလုံးသည် တောင်ပေါ်ကအလိုလိုပဲ့ကွာ၍တန်ကြေးဝါတရွတ်ငွေရွှေတို့ကို ချိုးဖဲ့သည်ကိုမြင်တော်မူသည့်အကြောင်းအရာမှာပျက်စီးခြင်းသို့မရောက်နိုင်သော နိုင်ငံတစ်ခုကိုထိုမင်းကြီးများလက်ထက်၌ကောင်းကင်ဘုံရှင်ဘုရားသခင်သည်တည်ထောင်စေတော်မူမည်။ထိုနိုင်ငံသည်အခြားသော လူမျိုးလက်သို့မရောက်ရဘဲအထက်ဆိုခဲ့ပြီးသော နိုင်ငံရှိသမျှတို့ကိုချိုးဖဲ့ဖျက်ဆီး၍အစဉ်အမြဲတည်လိမ့်မည်။ထိုသို့နောက်၌ဖြစ်လက်တန်သော အရာတို့ကိုကြီးမြတ်တော်မူသော ဘုရားသခင်သည်အရှင်မင်းကြီးအားကြားပြောတော်မူ၏။အိပ်မက်တော်ရွေ့လျော်ခြင်းမရှိ၊အနက်သည်လည်းမှန်ပါ၏ဟုဒံယေလသည် အထံတော်၌လျှောက်ထား၏။ထိုအခါနေဗုခဒ်နေဇာမင်းကြီးသည်ပြပ်ဝပ်၍ဒံယေလကိုရှိခိုးကိုးကွယ်ပြီးလျှင်၊ပူဇော်သက္ကာပြုခြင်းငှါ၎င်း နန္တာမျိုးကိုမီးရှို့၍ဆက်ကပ်ခြင်းဟံ၎င်းစီရင်တော်မူလျက်ကိုရောသည်ဤနည်းနည်းသောအရာကိုဖွင့်ပြနိုင်သည်ဖြစ်၍အကယ်စင်စစ်ကိုရော၏ဖျားသခင်သည်ဖျားတို့၏ဖျားဘယင်တို့၏အရှင်နည်းနည်းသောအရာကို ဖွင့်ပြတော်မူသောသခင် ဖြစ်တော်မူ၏ဟု မိန်တော်မူ၍ဒံယေလကိုချီးမြှောက်လျက်များစွာသောဆုလတပ္ပကာတို့ကို ပေး၍ ဗာဗုလုန်နိုင်ငံတွင်ဝန်ကြီးအရာ၌၎င်းဗာဗုလုန်ပညာရှိတို့ကိုအုပ်ဆိုးသောဝန်အရာ၌၎င်းခန့်ထားတော်မူ၏ထိုအခါဒံယေလသည်တန်တော်ဦးတင်သောကြောင့်မင်းကြီးသည်ရှာဒရက်မေရှက်အဘေဒနီဂေါတို့ကိုဗာဗုလုန်နိုင်ငံတွင်ဝန်အရာ၌ခန့်ထားတော်မူ၏ဒံယေလသည်နန်းတော်ဦး၌နေရလေ၏